ယေရှုရှင်မဟာဗောဓိမံဆရာတော်ဘုရားကြီးလက်တလူသာသနာပြုစခန်းအပတ်စဉ်လေးတရားစခန်းပွဲ၌28ရက်4လ69ခုနှစ်တွင်ဟောကြားတော်မူသောတရားတော်တံတဏသမုရယောဘဝေနိရောဓနာမနိဗ္ဗာနမေကောလောကုတရောမတော်ဒါတို့သစ္စာလေးပါးနဲ့ပတ်သက်လို့ကြားရတဲ့ရုပ်ပဲဟုတ် ဒုက္ခံဒုက္ခသစ္စာဆိုတာတဲ့တိဝမကဝတ္တံဘုံသုံးပါး၌လက်ပတ်ဖြစ်နေတဲ့ဘုံသုံးပါးကိုပဲခေါ်တယ်ဟင်ဘုံသုံးပါးမှာဖြစ်နေတဲ့ဘုံသုံးပါးပြီးဒုက္ခသစ္စာဟုတ်ကလားဘုံသုံးပါးကတို့ဒီရှိနေတဲ့အပေလေးဘုံလူဘုံနဘုံဒါတို့ကာမဘုံလို့ခေါ်ဟင် သူကဟိုလူချင်းသိမ့်နဲ့လှက်ပါရတယ်ဘုံလို့ဆိုလို့တဗျာဟင်တကားတို့ဟိုယူပဘုံရှိသေးဗျဟင်အဲ့ဒီယူပ35ဘုံကြတော့ဇံသိမ့်နဲ့သူကလည်းပါနေရတယ်သူကခံသိမ့်မဟုတ်ဘူးဟင်ဟင်အဲ့ဒီဘာဝိထဲကမှာပဲတို့အာရူပ၄ဘုံနဲ့သင်္ညတာဘုံအဲ့တော့ဗြဟ္မဘုံ20ဖြစ်သွားမှာပေါ့ တို့ကာမဘုံမှာဆက်တဘုံဟုတ်ကလားအဲ့ဒါကိုကာမယူပအယူပဟုတ်ကလားဘုံသုံးဘုံဟုတ်ကလားအဲ့ဒီဘုံသုံးဘုံမှာလဲတို့ကာမဘုံ ကြတော့လဲကာမဘုံကျင်လေဘူးတဲ့ပုဂ္ဂိုလ်ကကာမအရာပါလောက်ဖြစ်သည်ဟင်အဲတော့ဒီဘဝရောက်တော့လဲနောက်ဘဝဒီကာမရတာပဲตายရပြီးတောင်းတပြီးကံကြီးပြုလို့ ဟုတ်ကလားဗျဟိုကြအကျိုးသွားခံပါဟင်အဲ့တော့ဒီကာမဘဝအင်းตายာနေတဲ့ကိလေသာပေါ့အင်းအဲ့ဒီမှာတောင်းတာတဲ့ဒါယုဟိုတို့လူဘုံနာဘုံရောက်မယ်ဆိုတော့ဒါနမို့တိလာမို့နေမှာပေါ့လေဟုတ်ကလားအဲအောက်ဘုံသွားရင်ညရင်တော့သူဟာဖြည့်စည်းကြပေါ့လေဒါပဲရှိတာပဲဟုတ်ကလားဗျာအဲ့ဒါကိုဟောဟိုကိလေသာအဲဒီကိလေသာတိုင်းစိတ်ကိုထိုးသွားလာရင် ဆိုင်ရာကိုနှုတ်နဲ့ထွက်ကျူးလွန်းဟုတ်ကလားအင်းဒါနာကိုအထက်တချင်တဲ့ပုဂ္ဂိုလ်များကျတော့ဒါနာမူတီလာမှုတလို့လောက်ရမှာမဟုတ်လားအင်းဒါသွားပြီးတို့တခါအဲ့ဒီကံရဲ့အကျိုးတွေကိုသွားခံစားဒါဝိပါကဝတ်တယ်မှန်ပါဗျာဟင်အဲ့ဒါကိလေသာကာမဝိပါကဝတ်ဟုတ်ကလားမှန်ပါဗျာအဲ့တော့တို့လူပုံမဘယ်လိုခေါ်ရှိလဲဟုတ်ကလားဟိုဒီတစ်ခေါက်ဆိုတော်ရောပေါ့ တော်ပါပြီခင်ဗျာဘယ်တော့နဲ့တော်မှာပါလဲဟေ့ဟေ့ဟေ့ဟေ့အဲတို့လူဘုံဟောနတ်ဘုံရောက်တဲ့ပုဂ္ဂိုလ်ကလည်းလူကာမနတ်ကာမဒါကောင်းကြီးထင်ပြီးဟုတ်ကလားဒါခံစားရင်းနဲ့ဒါပါလာဒါပါလာပြီးဒါမျိုးပဲနောင်ဖြစ်အောင်လုပ်ဒါမျိုးပဲပြန်ခံစားဟုတ်ကလားမှန်ပါဗျာဟင်အဲဒါတို့ကာမဘုံမှာလဲနေတဲ့ကိလေသာဝကာမဝဝိပါကဘုံ ဟုတ်ကလားဟင်သူကလည်းဒီကာမသိသိကိုဒါတော့သာခံစားဘူးတော့တော်နဲ့ပြောရင်တော့မုံဖက်ထုတ်စားဘူးတဲ့ပုဂ္ဂိုလ်ကမုံဖက်ထုတ်တော့ကြိုက်တယ်လို့နေမှာပေါ့ဗျာဟင်သူတို့တော့ကတော့မုံဖက်ထုတ်အကောင်းဆုံးတယ်ဟင်အဲ့တော့ဟိုမျိုးကကိတ်မှုစားခြင်းပါမလားစားခြင်းဘူးရဟင်မုံဖက်ထုတ်ကပိုကောင်းတယ်ဟင်အဲ့ဒီတိုင်းပဲတို့ ဟိုယူပဘုံရောက်တဲ့ပုဂ္ဂိုလ်များကြတော့တို့လိုတယောက်နဲ့တယောက်အကြိုက်ပြီးဖြစ်စီဖို့မလို့ဟင်သူကခံကိစ္စလေးနဲ့ကိုရဟင်ဟင်အခုလူတို့နှစ်ယောက်ပေါင်းပြီးပျော်တဲ့အလုပ်ကိုသူတို့မလုပ်ဘူးဟုတ်ကလားနှစ်ယောက်ပေါင်းပျော်တဲ့အလုပ်ကဒုက္ခများလုံးလို့ဟုတ်ကလားဟင်နှစ်ယောက်ကလည်းသဘောချင်းတူမှတင်တယ်ဟဲ့အဲတယောက်နဲ့တယောက်စိတ်ကောင်းနေဖြစ်လားမဖြစ်ပါဘူးဗျာဟင်ဒါကြတဲ့ဟိုတို့ စိတ်မကောင်းလို့ပြောရပြီထိုင်အောင်ကိုနှစ်ယောက်တည်းနဲ့ပြီးလို့လားဒါနဲ့သားတယောက်သမီးတယောက်ဟာလားဗျာပြီးဟုတ်ကလားဗျာအဲသားတို့လောင်းသမီးတို့လောင်းဖြစ်တော့ပြီးရောလားဗျာအဲဒီသားတွေသမီးတွေရှားဖွေကျွေးမွေးအဲတော့ရှုပ်လွန်လွန်လို့ဟင်ဟင်အဲတော့ဒီကာမကတော့ယုံညံ့မယ်ဆိုပြီးတော့ဟောသံစိတ်နဲ့သူကသွားနေတာဟုတ်ကလားဒီသံစိတ်နဲ့သံစိတ်နဲ့ဟင်အဲ့တော့သူတို့သံစိတ်နဲ့ဆိုတော့သူကတူးတဲ့ တို့လူတော်အစာရှာဖို့သားဖို့မလိုဇာအထုတ်ရင်းနဲ့ရလာတဲ့ပီတိတွေသူတို့ရဲ့စာနတ်ကြီးကမှနာဩဇာရှာစားပြီဟုတ်ကလားဗျာပြီးတော့တို့ပြမဘုံမှာအဖို့လည်းမရှိဘူးမလည်းမရှိဘူးဟုတ်ကလားဟင်ဘာဖြစ်လို့တော့သူတို့ကခံသိနေသွားတဲ့ပုံကိုယ်တွေကိုဗျဟင်အဲ့တော့အဲ့ဒီဓမ္မဘုံရောက်တဲ့ပုဂ္ဂိုလ်ဟာဟောသူတို့ခံစားနေတဲ့ဓမ္မသီသိင်လေးကိုသာယာပြီး ဓမ္မဖြစ်ဖို့ရာကာမမလုပ်ဘူးလားတခါဓမ္မပြန်ဖြစ်ပြီးအကျိုးကြမခံစားဘူးလားအဲ့တော့သူလည်းကိလေသာကာမဝိပါကနဲ့သူလည်းလဲနေတာပဲဟင်ဟင်သူကတော့ဟိုတို့ရုပ်သေးတဲ့နဲ့ပြောရင်တော့ငါးရုပ်ထင်တယ်ဟဲ့ငါးရုပ်ကလေးကတကြိုးတဲ့နဲ့ကရှုပ်နေတယ်မင်းမင်းမင်းသားရုပ်လို့အကျိုးများလားအဲတကြိုးတဲ့နဲ့ကရှုပ်တယ်ဘုံများဟင်အဲဒီယူပဘုံမှာတောင်း อืมတချို့ကြတော့ဒီယုံကြည်ရှိလို့တို့တော်နေအေးတမျိုးပြုပြင်ပေးရပူတမျိုးပြုပြင်ပေးရဟုတ်ကလားအမျိုးမျိုးပြုပြင်ပေးတာယုံမရှိ ကောင်းမှာပဲဟုတ်ကလားနာလေးကြီးတဲ့ဆိုဘာလိုက်ပြီးတော့အိမ်နာလိုက်ဖို့လူသေးလားရေချိုးပေးဖို့လူသေးလားဘာမှလို့ဟင်နာလေးကြီးတဲ့ဆိုအေးသားဒီယုံကြည်ရှိလို့ဆိုရုပ်ပြစ်ကိုသာရှု၍ ဟုတ်ဟုတ်လားနာမ်ပြစ်ကိုမရှိတဲ့ပုဂ္ဂိုလ်ကအရူပါလေးကိုသွားကြဟင်ဟုတ်ကလားဗျအဲ့တော့အရူပါလေးပုံဆိုတော့သူကဟိုရုပ်ပါသေးလားဟိရုပ်မပါတော့ဖျားပွင့်တောင်ဖျားကိုဖူးနိုင်တဲ့မျက်လုံးပါသွားသေးသလားဖျားတရားတော်ကိုနာနိုင်တဲ့နာရောပါသွားလားသူတို့မှပါဘူးဒါမှသူအဲ့ဒီပုံကိုလည်းအခဏဖျားပွင့်တော်လည်းပဲအခွင့်အရေးဆုံးရှုံးတဲ့ပုံဖြစ်လို့ရပ်ဖြစ်ပါလေတဲ့ဟင် ဖျားပွင့်တော့သူတို့ဖူးပွင့်နာပွင့်မှမရှိပဲဘယ်လိုလုပ်တရားတက်ပါလဲဟုတ်လားတရားလည်းတက်နိုင်ဘူးတရားမှမတက်နိုင်ပညာဘယ်လိုလုပ်လုပ်ပါတော့ဟုတ်ကလားလုံနိုင်ဘူးဟင်တကားဗြဟ္မာတချို့ကြတော့ဟုတ်ဗျာမူဗျဟင်အင်းယုတ်ကြည်ရဲဆိုဘာမှသိတာမဟုတ်ဘူးအကောင်းသာဒေါ်နေဟူကခံစားဒေါ်နေဟူဟာလေးကမှားသားလိုက်ဟူဟာလေးကကြောင်းရဖိုက်တယ်ဟူဟာလေးကထပြီးလိုက်နေဒီကောင်လေးကောင်ရှုပ်နေလို့ဟုတ်တယ်နော် ဒီကောင်လေးကောင်မရှိအလွန်ကောင်းပါဟုတ်ရုပ်ကြီးတဲ့ဘာတိရောဟမ်ဒီဒီဟုတ်ပါလားအခုနန်ရှိလို့တို့မှာခုခံစားပေးရမှတ်သားပေးရကြောင်းညာဆိုင်ပေးရဆုံးဖြတ်ပေးရဟုတ်ကလားဗျာဟဲ့ရုပ်ကြီးတဲ့ဆိုသိရင်ရှုပ်သေးလားအေးအဲ့လိုပဲနာမ်จิตတာရှု၍ရုပ်ပြစ်မရှုတဲ့ပုဂ္ဂိုလ်ကသင်္ကေတပုံရောက်ပါဗျာရောဗျာဟင်သူ့ကြတော့လဲရုပ်တော်ရှိပါရဲ့ ငါပြောလက်ပံတုံးကြီးတုံးလုံးချထားတယ်လို့တဲ့ဒီနာကိုလူဘဝကငုတ်တုတ်ထိုင်ရင်ကျင့်သွားဟိုမှာငုတ်တုတ်ကြီးပဲတဲ့ဟင်ဒီကဟိုတို့တုံးလုံးကြီးနဲ့ကျင့်ပါဟိုတုံးလုံးကြီးပဲတဲ့ဗျာဟုတ်ကလားဗျာငါပြိုးတုံးကြီးပြလှဲထားတယ်လို့သူ့ကြတော့လေ ဟိုဒါကဘာဒါကညာသူမှတ်သားတရားပညာကောရှိသလားရှိပါဘူးခံစားတတ်တဲ့ဝေဒနာကောရှိပါဘူးအဲကြောင်းညာပိုက်နိုင်တဲ့ဒီသင်္ခါရကောရှိပါဘူးအဲဒါကောင်းတဲ့ဒါဆိုတဲ့သိနိုင်တဲ့ဝိညာဉ်ကောရှိပါဘူးအဲ့တော့ဖျားပွင့်တော်ဘာအသုံးကြတော်တော့တောင်းသူလဲအခွင့်အရေးဆုံးရှုံးတဲ့ပုံဖြစ်လို့အခဏဟုတ်ကလားဗျာဟင်ရပြီရှိပါတယ်ထဲရတယ်ဟုတ်ကလားသို့တော်ဒုက္ခကဖဲ့တာဟုတ်ကွယ် အဲ့ဒီသေယတဘုံကလည်းနာမရှိလို့အေးရဆိုပြီးတော့သူ့အလေးသူတော့ตายာမှာပဲထင်ညာဟိုတို့အာရုံပါကရုပ်မရှိတော့အေးတယ်ဆိုသူ့ဟာလေးသူตายာမှာဗျာဟုတ်ကလားဟင်ဟင်ဟိုတို့ရုပ်ဆိုနာဆုံးဗြမဘုံကဟုတ်ကလားယုတ်ကိစ္စလို့ရနာကိစ္စလို့ရဇံကိစ္စကတော်ရှုပ်မချင်ဟုတ်ကလားဟိုအာရုံပါဘုံကြတော့ယုတ်ကိစ္စလို့ဖို့လို့သေးလား ဟုတ်ကလားအတင်ရတာဘုန်းကြီးတော့နံကိစ္စလုပ်ဖို့လိုသေးလားဟင်သူတို့ကလည်းသူတို့ကျင်လေခဲ့တာလေဒါလေးကိုပဲအကောင့်ထင်ပါပဲဟုတ်ကလားဗျာဒါလေးအကောင့်ထင်ပြီးဒီဟာပဲပါရတောင်းတမှုကိလေသာကိုဖြစ်မှာပဲဟုတ်ကလားဒီအတိုင်းပဲသူတို့ကာနေဆက်ပြုမှာပဲဒီအတိုင်းပဲသူတို့လည်းအကျိုးသွားခံစားဟင်အာရဘာဘုံရောက်တဲ့ပုဂ္ဂိုလ်လည်းဒီတိုင်းနေမှာပဲဟုတ်ကလားအတင်ရတာဘုံရောက်တဲ့ပုဂ္ဂိုလ်လည်းဒီတိုင်းနေမှာပဲဟိတ်ဟုတ်ကလား အင်းဒုက္ခနဲ့ပြောရင်တော့ဗောလေဟုတ်ကလားရဲဘက်ကအရာရှိကြီးဖြစ်သွားတဲ့ပုဂ္ဂိုလ်ဟာလည်းအဲသူ့သားတွေညာကြီးရင်ရဲတဲ့ပဲထိုးသွင်းတာတယ်လေမှန်ပါဘူးတခြားပြင်းသေးလားမှန်ပါဘူးမဖြစ်လို့တော့ဟုတ်ဘယ်ဘယ်လိုဘယ်လိုဘယ်လိုရဲကောင်းလို့ဟဲ့သူကရဲကောင်းတော့လောက်ပြီးတာကိုကွာဟုတ်ဟဲ့ကြာတခြားကောင်းတာသူပြီးလားဟဲ့အဲ့သိဘူးဟုတ်ကလားဟဲ့အဲတို့ဟို စိတ်ထဲကအရာရှိကြီးတွေဖြစ်သွားတဲ့ပုဂ္ဂိုလ်ကသူတို့သားလေးတွေသူတို့သားလေးတွေမွေးလာရင်ရဲတဲ့ထုတ်ထဲတာပေါ့ပြည့်တယ်ဖြစ်ဒါဖြစ်လို့အသိကောင်းလို့ဟာသူကလည်းသိကောင်းတာတော့သိတာဟုတ်ဟဲ့ရဲကောင်းတာသူမှန်းသိပဲဟုတ်ရဲတဲ့ဟာလည်းသူရဲကောင်းတာတော့သိတာဟုတ်ဟဲ့သိကောင်းတာမှန်းသိပဲဟုတ်ကလားအဲ့ဒီရဲရာရှိကြီးတွေဟိုစေရာရှိကြီးတွေကြီးလာရင်သူတို့သားလေးဟိုရဟန်းခံပေးတာတော့ဘယ်နှခါရှိသာသနာပေါက်သွင်းထားပေါ့ ဘာဖြစ်လို့ဘာဖြစ်လို့ဟာဘယ်လိုဘယ်လိုဟင်အဲ့တော့တို့ဒီကာမဘုံကပုဂ္ဂိုလ်နိဗ္ဗာန်လိုချင်သူရှိဟုတ်ကလားနိဗ္ဗာန်ကတို့ဒီဟာလိုဟင်ဟိုကာမလိုလဲအထင်ရှားခံစားဝင်ရှိဘူးထင်တယ်ဟုတ်ကလားနတ်လိုကောခံစားဝင်ရှိလားဟဲ့ရှိပါဗျာဗြဟ္မာလိုကောမရှိပါဘူးဗျာခံစားဝင်ရှိဘူးသူမှာ ဟုတ်ကလားခံစားနိုင်တဲ့ရုပ်ကောရှိလားမရှိပါဘူးနာမ်ကောရှိလားမရှိပါဘူးဟုတ်ကလားဟင်သူ့ရုပ်လည်းမရှိဘူးနာမ်လည်းမရှိဘူးလေဟုတ်ကလားအဲ့တော့တို့ခုနပြတဲ့ရဲရာရှိကြီးစစ်အရာရှိကြီးကသူတို့သားလေးတွေကိုသာသနာတော့ဘယ်သူမှမသွင်းတယ်လို့ပဲဟုတ်ကလားအဲ့ဒီတို့ဟိုကာမဘုံဖြစ်တဲ့ကာမအာယုံကိုခံစားမှုတဲ့ပုဂ္ဂိုလ်ကလည်းဒီဣတိတာဝကာမဝိပါကဝင်တယ်ဒါပဲလေဆိုင် ဒါပဲဆက်ရမှာထင်ဟုတ်ကလားအဲတို့ဟိုဟိုယူပဗြဟ္မာမှာရှိနေတဲ့ဗြဟ္မာတွေကဟုတ်အဲတို့သူတို့ဘုံမှာသူတို့ဓာရီပါလာပြီဒါပဲဆက်လဲမှာထင်လေဟုတ်ကလားဟိုအာရူပဘုံရောက်တဲ့ဗြဟ္မာကဟိအဲသူတို့ဟာဒီပဲဆက်လဲမှာထင်လေကိလေသာဝကမ္မဝိပါကဝဟုတ်ကလားဟင်ဒါနဲ့လေနေမှာအဲ့ဒီဘယ်နေရာရောက်ရောက်ရုပ်ရှိရင်ရုပ်ဒီဖောက်ပြန်မှာပဲဟင်နာငါရောမဖောက်ပြန်ဘူးတလား ဟုတ်ကလားရုပ်မြင်နေရတဲ့နာမည်ဗျရုပ်ဖောက်ပြန်သူလည်းဖောက်ပြန်လားဟုတ်ကလားဒါဟုတ်မဟုတ်တော့ခင်ဗျားရှုခွေထရာကြည့်ပေါ့ဟုတ်ကလားဗျာအဲ့တော့ဘယ်နေရာရောက်ရောက်ပြုတ်ပြင်ပေးလို့ဖြစ်တာမှလည်းပြတ်ပါပဲဟုတ်ကလားဗျာဘာလို့ပြုတ်ပြင်ထားတာဟုတ်ဗျာပြုတ်ပြင်ထားတာဒုက္ခသက်လားဒုက္ခဒုလားဟဲ့အတုဆိုတာပြတ်ထားကြီးတဲ့ထုံးစံပဲဟုတ်ကလားအစိမ့်မှမဟုတ်ပဲဟုတ်ကလားပြုတ်ပြင်ထားတာဟုတ်ဗျာ အဲ့ဒါပြတ်တာပဲဒါမို့အဲ့ဒီဘုံသုံးပါးမှာဖြစ်နေတဲ့ဘုံသုံးပါးဟာဒုက္ခသစ္စာလို့မှတ်ပါတဲ့ဟုတ်ကလားဟင်ဒီလိုဆိုတော့တထေးကြီးဖြစ်တာချွင်းချက်တော့ထဲအောင်မှထင်တယ်ဟင်ဒုက္ခသစ္စာထဲထဲတယ်ဘူးဟုတ်တထေးရဟုတ်ဘယ်ဖြစ်လားအာနာကုန်ပိုင်တာပဲချွင်းချက်တော့ဒါတော့ထဲတင်တာပဲခင်ဗျားတို့ မရောက်ဘူးလို့ကိုချင်းမစာဘူးပြောတာဟင်ဘာလဲဟောသူတို့အကုန်လုံးအာနာရှိတာပဲလုတ်ချင်တာကုန်ရတာပဲဟောဒုက္ခသစ္စာတွေသူတို့တော့မထည့်တယ်ဘူးထင်တာပဲမငင်းနဲ့ရာရောက်တဲ့ရောက်ထူတာလည်းမဟုတ်ဟင်အာထဲအမာကြီးတဲ့ဘာလို့သူတို့ဘာလားတခိုးတွေပေါ်ညိတာထင်တယ်သူတို့ဒုက္ခရောက်တာနဲ့ဟိုဟာတွေပါဆွဲထည့်တာနဲ့တူတယ်ဟင်ဘာဖြစ်လို့လို့လုံးကြောမယ် အတန်လေးလည်းနောက်ခါကြီးလည်းဟိုဟိုအတန်ကြီးကြီးပြောတာရှိသူကမတွန်းနိုင်တာနဲ့နောက်ဆုံးဆုံးနေရာလဲဥမထင်နေရာလဲဥစားကြီးပဲနားရောက်သွားတယ်ဘာသာနာမန္တတဲ့တိုင်းဟင်ဟာလက်ကြီးပြောက်သွားလက်ပုတ်ကြီးလက်ကြီးကတော့ဘောဓနာဆောင်ဘယ်ဘဝရောက်ရောက်ဒုက္ခမကင်းဘူးဟုတ်ကလားအဲ့တော့တို့ကာမဘုံရောက်ကာမဘုံနဲ့နတ်ဘုံမရောက်ဘူး တို့ရောက်တဲ့ပုံပြောတာဟုတ်ခလားဟင်တို့ဟိုတိတိနာပေရုပတိအိုနေနာပေရုပတိအဲဘူးလည်းဖောက်ပြန်အေးလည်းဖောက်ပြန်တယ်နေခါလည်းဖောက်ပြန်ဖိုက်တင်လည်းဖောက်ပြန်ဟုတ်ကလားအမျိုးမျိုးတို့ညင်သေးနေတယ်ထင်ဟုတ်ကလားဟင်ဟိုဆာလို့ဆိုပြီးတော့ထည့်ပြီးတော့တင်းလို့ဆိုညင်သေးတာပဲဟုတ်ကလားတော့တင်းတော့ညင်သေးတယ်လို့ဆာတော့လည်းညင်သေးတာပဲဟုတ်ကလားဘူးတော့ညင်သေးတယ်လို့အေးတော့လည်းညင်သေးတာပဲအဲတော့ဒုက္ခပိလနထဟော သိစရတဲ့သဘောသူမျက်ရှိနေတယ်ဟုတ်ကလားဗျာဟင်တခါတည်းတို့ထိုင်တာကဘဲညောင်းတော့ညာပြောင်းညာညောင်းတော့ဘဲပြောင်းဟုတ်ကလားဟိုပြောင်းဒီလှဲ့နဲ့သင်္ကတာထောပြုတ်ပြင်ပေးနေရတာဟောဟင်ငါဆင်းရဲလို့လို့ပြုတ်ပြင်ပေးနေရတာချမ်းသာလို့မဟုတ်ဘူးဟုတ်ကလားဟင်ဟင်အဲတို့ရေချိုးတာကြတော့ချမ်းသာတယ်မဟုတ်လားအဆန်ဖားတာကောချမ်းသာပါဘူးဟုတ်ဒီနေ့ဟင်ကောင်းနဲ့ဟင်ကောင်းနဲ့ ကြိုက်တဲ့ဟင်းနဲ့စားတာဘာလို့ချမ်းသာမှာဘာဖြစ်လို့တော့ဒီချိုးတာလည်းရာဘူးနေတော့အေးအေးလေးချမ်းသာဘူးလားချမ်းသာပါဘူးအဘာဖြစ်လို့တော့ညလောက်ကရောမယ်ဗျအဲ့တော့စလို့မူရင်းကြတဲ့ကဆာလောင်တဲ့ဒုက္ခကြောင့်အစာပါအဲ့ဒီစားတဲ့ချိန်မှာဒုက္ခမေ့သွားလို့တာဒုက္ခမှမသိတာဟုတ်ကလား တို့ဒီပူရွဲ့အိုက်တဲ့ဒုက္ခကြောင့်သာအေးတာသွားချူပါတို့ကအေးတာနဲ့တွေ့တယ်ခါဒီဒုက္ခမိတ်သွားလို့လူရင်စတဲ့ကဒုက္ခကြောင့်လောရတာကြီးတယ်အဲ့တော့သင်္ကတာထောပြုပြင်ပေးနေရတာလဲမှန်မဟိမှန်ပါဗျာဟုတ်ကလားဗျာဟိပြီးတော့ဘလောက်ပြုပြင်ပြုပြင်ပြုပြင်ပြီးရင် ပြန်ပြီး ဖောက်ပြန်လာဝိပရိနာမှာထောပဲထင်တယ်ဟိမှန်ပါဗျာအခုအစာလေးကိုတင်းအောင်စာတော်လေးကြာဟာပြန်လာပဲမှန်ပါ ပုတ်ကလာကြက်ကြက်တဲ့အောင်စားလေညာနာကြီးဟာလေဗျာပုတ်ကလာဗျာဒီကဝိပရိနာမသောပုတ်ကလာဖောက်ပြန်တဲ့သဘောလဲအမျက်ဆောင်နေတယ်တဲ့ဒီလေးချက်ကြောင့်ဒုက္ခကိုပြောတာပါတဲ့ပုတ်ကလာဟိတခါတို့ဒီဟိုဒုက္ခဖြစ်နေတော့ဟိဒီဒုက္ခဘသူကဖြစ်တယ်လို့ဆိုတော့ဟောတဏှာသမုဒယောပုံဝင်ထင်တယ်ဟိတဏှာကြောင့်ထင်တယ်ပုတ်ကလာဟိဟိ အဲဒီဒီလူဘဝကိုတို့ဘာလို့အခုဒုက္ခခံရရတယ်လဲလူဘဝလူကျင်လို့ဆိုတဲ့အမှုရာကြောင့်ဟုတ်ကလားလူဘဝကောင်းမယ်ထင်လို့ကြိုက်လို့ဟုတ်ကလားအဲ့တော့တို့ခုလူဘဝရောက်နေလို့ဖြစ်တဲ့ဒုက္ခလဲအဲ့ဒီအကြိုက်နောက်လိုက်ခဲ့လို့ပဲဟုတ်ကလားနောင်ဖြစ်မဲ့ဒုက္ခကောဟိအဲအကြိုက်နောက်လိုက်ခဲ့လို့ဖြစ်ကြတဲ့ဒုက္ခတွေဒါမို့ဒီတဏှာကိုပဲသမှုရိယသစ္စာလို့ဟင်မှတ်ပါဟုတ်ကလား အဲ့ဒီသမုဒယသစ္စာကဟောဟိတို့တဏှာကပူဆာတတ်တဲ့တတ်သူ့မှာလည်းရှိတယ်ကလေးငယ်လေးဟာမိခင်ရဲ့ခတိခွင်ကလိုက်ပြီးတော့ဟိုတွေးကြညာလိုက်ပူဆာနေတယ်လို့အာယုဟနာအမြဲတမ်းဒုက္ခကိုပဲသူဟင်ဟောကလားဟင်ဒုက္ခကိုပဲသူအမြဲတမ်းဖြစ်ပူနေတယ်တဲ့ဟောကလားဒီတဏှာကလေ ဟိုတဏှာပူတာလို့လုတ်ပြရတာမှမများဘယ်နှခါများချမ်းသာဘူးလို့တော့ဒါမို့အာယုဟနာဆိုဒုက္ခပဲဖြစ်ဘူးနေဗျာဟုတ်ကလားဗျာနိဒါနအဲ့ဒီဒုက္ခကိုပဲမိမိစီမှာလာပြီးတော့သူသိထားတယ်ဗျာဟုတ်ကလားဗျာပြီးတော့တန်ယောဂထောဆိုတာဒီဒုက္ခနဲ့ယောဂီတို့ရဲ့ကိုယ်စိတ်ကိုအမြဲရှင်ပေးလိပေးထားရှိတယ်ဗျာဟုတ်ကလားဗျာဟင်ဟင်ပြီးတော့ပလီဘောဓထတဲ့ ဟုတ်တယ်ဟင်ဒုက္ခတစ်ခုမတွေ့တစ်ခုတွေ့အောင်မျက်လုံးကမတွေ့နားကအောင်လေနားကမတွေ့နှာခေါင်းကပေါ့နှာခေါင်းကမတွေ့ရှားကပေါ့ဘဲကမှမတွေ့လက်ကပေါ့လက်ကမတွေ့ခြေကတစ်ခုမဟုတ်တစ်ခုနဲ့တော့တွေ့ပြအောင်အမြင့်ဆုံးရဆိုင်ပြီးနေတဲ့ဒီအကြိုက်အကြိုက်ပဲတဏှာကလေသူကလည်းဒီဒီချက်နဲ့ညီပါတယ်တဲ့ဟုတ်ကလားဗျာအဲဒါတော့တို့ဟိုလောကီဘက်ကထင်တယ်အဲတော့လောကီဘက်မှာတို့အရင်ရှင်းခဲ့တဲ့အတိုင်းဆိုရင်သမှုတရားကအကြောင်းထင်တယ် သူ့ကြောင့်ဒုက္ခရောက်ဟုတ်ကလားဟုတ်လူဒုက္ခဘာကြောင့်ရောက်တော့အရင်ဘဝကလူဘဝကိုตาလာခဲ့လို့မျောလင့်လို့တောင်းတလို့ဟုတ်ကလားဟင်ဟင်အဲ့တော့တမှုရိယကအရင်ဒုက္ခကနောက်ထင်ဟဲ့ဒါကဒုက္ခကနောက်ပြင်ကိုဒီဒုက္ခကိုခံစားရင်းနဲ့ဒုက္ခကိုဒုက္ခမှမသိတဲ့ပုဂ္ဂိုလ်ဟာသမုဒိယပြန်ဖြစ်အောင်မယ်ဒီဒုက္ခကိုပဲပြန်ချင်နေအောင်ဗျာဟုတ်ကလားဒုက္ခကိုပဲပြန်ချင်နေအောင်မယ်ဟုတ်ကလား ဒီလိုဆိုဒုက္ခကြောင့်လည်းသမုဒိယဖြစ်နိုင်သေးတယ်သမုဒိယကြောင့်ဒုက္ခဖြစ်တယ်လို့ဒုက္ခကြောင့်လည်းသမုဒိယဖြစ်နိုင်သေးတယ်ဗျာတတိမရှိရင်အဲ့ဒီဒုက္ခရောက်တာဒီပြင်ဒုက္ခပြန်ထင်နေတတ်တယ်ဗျာဟုတ်ကလားဗျာအဲ့တော့တို့ဒီမှာတော့သမုဒိယတဏှာအကြောင်းခံလို့ထင်ဟဲ့အဲ့တော့တို့ရွာတဲ့သုံးပစ္စည်းကတော့ဒီသစ္စာနှစ်ပါးပဲကိုပြောခဲ့တယ်ထင်တယ်ဟဲ့ဒီမှာတော့တို့သမုဒိယကိုလက်ကင်ထားပြီးရွာထဲမှာအလုပ်လုပ်ကြတာပဲဟုတ်ကလား တိုင်းဒီသစ္စာနှစ်ပါးကရွာတဲ့အာကိုတဲ့သစ္စာထင်တယ်ဟုတ်ကလားဟဲ့ရွာတဲ့ကင်သစ္စာနှစ်ပါးဟုတ်ကလားအဲ့တော့တို့ဒီအဲရွာတဲ့ကလွတ်အောင်ကာမလောကတို့ခုနပြောတဲ့လောကသုံးပါးထင်တယ်ဟဲ့ဟင်ကာမကရောဟုတ်ကလားအပါယကရောဘဝကရောလွတ်ချင်တဲ့ပုဂ္ဂိုလ်ကြတော့တို့ဒီဒီဘက်ကနိရောဓနဲ့မက်က တရားမှာသိဟိဟုတ်ကလားအဲ့တော့និရောဓနာမနိဗ္ဗာန်တဲ့និရောဓនិရောဓဆိုတာနိဗ္ဗာန်နိဗ္ဗာန်ကိုခေါ်တာនិရောဓသစ္စာကဘာတူတယ်တော့နိဗ္ဗာန်ကိုခေါ်တာဟုတ်ကလားဗျာនិရောဓသစ္စာကနိဗ္ဗာန်ကိုခေါ်ပါတယ်တဲ့ဗျာဟုတ်ကလားပါဠိလိုဟင်ဗမာလိုတော့ဖြင့်ဝါနာဆိုတာဟင်ဖြစ်စဉ်တစ်ခုနဲ့တစ်ခုဆက်သပြီးတဲ့တဏှာကိုပြောတာမိကမရှိဘူးဟုတ်ကလား ဟင်တဘဝနဲ့တဘဝဖြစ်စဉ်တစ်ခုနဲ့တစ်ခုကိုဆက်စပ်ပေးတဲ့တဏှာမရှိတော့တာကိုနိဗ္ဗာန်ဟုတ်ကလားနိဗ္ဗာန်နိဗ္ဗာန်ဘာသာပြောတာထင်လေဟုတ်ကလားဟင်တဘဝနဲ့တဘဝဖြစ်စဉ်တစ်ခုနဲ့တစ်ခုဆက်စပ်ပေးတဲ့တဏှာမရှိတာနိဗ္ဗာန်တဲ့និရောဓသစ္စာပါဒါကိုပြောတာပါတဲ့ဟုတ်ကလားဗျာအဲ့တော့တို့ဒီဟိုတဏှာကင်းတဲ့ တဏမရှိတဲ့နိဗ္ဗာန်ဆိုတာဘယ်လိုဟာတော့ဆိုတော့နိဗ္ဗာန်ထောဟုတ်ကဲ့အလွတ်ဖြစ်သွားပြီထင်တယ်ဟဲ့ဟုတ်လားတောတာပန်ဖြစ်တဲ့ပုဂ္ဂိုလ်ဒီအပအပေဘဝကအလွတ်ဖြစ်သွားပြီထင်တယ်ဟဲ့အဲလွတ်သွားပြီထင်တယ်ဟင်အပေဘဝကိုပြန်ပြီးတော့ကိုဖြစ်ပေနိုင်တဲ့ကံနေနဲ့ဘယ်နဲ့တော့ချုပ်တပ်ပေးသေးလားဟဲ့ဟင်အဲဒီတိုင်းပဲဟို အပေဘဝဖြစ်စေနိုင်တဲ့တရိษာတို့ပြိတ်ဓာတို့အသူရကေတို့အဲ့လိုတဘဝနဲ့တဘဝဟောချုပ်စာပေးနိုင်တဲ့စေတနာတွေရှိသေးလားမရှိတော့ဟုတ်ဒါမှနိဒရနာထောဟုတ်ကလားဟင်အဲ့ဒီတို့လွတ်မြောက်ခြင်းသဘောကိုလည်းသူဆောင်နေတဲ့ဟုတ်ကလားပြီးတော့ဝိဝေကထောတဲ့ဟင်အဲ့ဒီအပေဘဝဒါတို့သောတာပန်တော်တာပေါ့ကွဒကာရကနာကဖြစ်ရင်ကာမဘဝထင်တယ်ယဟနာဖြစ်ရင် ရှိရှိသမျှဘဝအားလုံးကထင်တယ်ဟဲ့ဝိဝေကာတော့စိတ်ငြိမ်ငြင်းသဘောနဲ့သူဆောင်နေစိတ်သုံးမိထင်တယ်ဟုတ်ကလားသဘာနွေမရှိတော့တလို့ဟင်စိတ်ငြိမ်ငြင်းဆိုတဲ့သဘောကိုလည်းသူဆောင်နေတယ်တဲ့ဘယ်အာယုံမှဘယ်အာယုံနဲ့တွေ့လို့မှသူမထကြွတော့ဘူးထင်တယ်ဟဲ့ဟုတ်ကလားဒါနိဗ္ဗာန်ထင်တယ်ဟဲ့ဟင်ပြီးတော့အပင်ခတာထောတဲ့ပြုပြင်မှုလိုသေးတာ ဟင်တို့မနေ့ကပဲပြောခဲ့ပြီလေဒီဘက်ကမေဃသစ္စာလာပြုတ်ပြင်ရတာနိရောဓစိုက်ပါတာသူကသူစိုက်တာပဲတို့ပြုတ်ပြင်လိုက်ရပါလားအဲတို့ကမေဃသစ္စာပွားရုံမရှိဗျာဟင်ဒါမို့အပ္ပင်္ခတာထောဟုတ်ကလားပြုတ်ပြင်ဖို့မရှိဘူးတဲ့ပြုတ်ပြင်စရာမလိုတဲ့အတွက်မရှိတဲ့အတွက်ပြက်စရာတော့လိုသေးလားမလိုတော့ပါဘူးအဲပြောပြုတ်ပြင်ကပြုတ်ပြင်ထားတာမှမဟုတ်ပဲဟင်တို့သဘာဝပြည့်ပြီးတယ်လေဟင်သဘာဝရှင်လက်လုတ်ချင်မဟုတ်ဘူးလို့ပြောတာဗျာ ဟုတ်ကလားဗျာဟင်ဒါမို့အမတာထောမသေးခြင်းဆိုတဲ့သဘောကိုလည်းဆောင်ထားတယ်တဲ့ဟင်နိဗ္ဗာန်ရောက်တဲ့ပုဂ္ဂိုလ်သေတယ်လို့ရှိဦးမလားဗျာရှိပါပါဗျာဒါနိဗ္ဗာန်ရဲ့လက္ခဏာဟုတ်ကလားအဲ့ဒီတို့និရောဓဆိုတဲ့နိဗ္ဗာန်ရောက်ဖို့ဘာလုပ်ရမလို့ဆိုတော့မေကောလောကုတ္တရောမတော်ထင်ဟဲ့မေကောမေကသစ္စာပါလောကုတ္တရောလောကမှာလွတ်မြောက်သွားတာလေးကိုမှတ်လိုက်ပါတဲ့ဟုတ်ကလားဟဲ့ အဲ့တော့တို့ပထမမဲ့ကြတဲ့ပုဂ္ဂိုလ်ဒီအပေလောကကလွတ်မြောက်သွားပြီလွတ်မြောက်ပါဗျာဟင်လွတ်မြောက်ပါဘူးလားလွတ်မြောက်ပါဗျာဟင်အပေကိုဖြစ်စေနိုင်တဲ့အဟောင်းရောဘာကြောင့်လဲတော့ဟဲ့ဟုတ်ကလားပဲတွေဘလောက်များများဈေးကုန်းကတော့အေးရဖို့ရောက်သွားတယ်ပဲကတော့ဘယ်တော့မှဒီမှာပေါက်တော့ဟုတ်တော့အေးဖို့ဟာပဲဘာဖြစ်လို့ဟင်ဟုတ်ကလားအဲအဲ့ဒါတော့အေးဖို့ရောက်တယ်ပဲတွေဟေ့ဟုတ်ကလား တို့ကောဒေါ်အေးတွေဖြစ်ပလားဟဲ့ဟင်အဖေလိုလို့မဖြစ်သေးဘူးလားအင်းဒေါ်မအေးတွေလားတိုင်းဒေါ်အေးတွေလားဒေါ်မအေးတွေလားဟာဒေါ်မအေးတွေကြာဟင်နားထောင်လို့မကောင်းဘူးညာတော်တော်ဒေါ်အေးတွေထင်ဟင်အဲ့တော့သူ့မှာဟင်အပေလောကလည်းလွတ်သွားပြီဟောဒါမှမဟုတ်သူ့မှာနေညာနိကထောလွတ်မြောက်ခြင်းဆိုတဲ့သဘောကိုလည်းဒီမက်ကဆောင်းမိတယ်တဲ့ ဟုတ်ကလားဗျခေတုထောဟုတ်ကလားအဲ့ဒီနိဗ္ဗာန်ဆိုတဲ့လွတ်မြောက်ခြင်းအတွက်အကြောင်းငံရောဖြစ်ဘူးလားဖြစ်ပါဘူးအကြောင်းငံဖြစ်တယ်သူဆောင်းနေတယ်တဲ့သူဒီတို့ပွားနေတဲ့ဝင်နေထွက်တဲ့တာမက်ကပစ္စာလေးတယ်ဟဲ့မက်ခင်ကမက်ကကိုပြောခဲ့ပြီတယ်သူ့ကိုပဲမက်ကပစ္စာဖွဲ့ရမှာဗျာဒါလဲဟိုတို့မက်ခင်ကနေမက်ကကိုဆုံးအောင်ပွားပြပြီးပြီဟုတ်တာပဲဟုတ်ကလားဟဲ့အဲ့တော့ဟေတုထောတဲ့ပြီးတော့ဓာတနာထောတဲ့ဟင် ဒီဒုက္ခကိုဒုက္ခတိုင်းပိုင်းခြားသိနိုင်တဲ့အနှစ်ဘောသူရှိဘူးလားဒုက္ခရဲ့လက်တွေကဒါပဲလို့သမုဒိယဘောသူလက်ညှိုးထိုးပြီးမြင်နိုင်တဲ့အမရှိဘူးလားနိရောဓဒေါဆိုတဲ့ဟိုချုပ်ပြောက်သွားတာကိုလေသူဓာတနာတော်မြင်နိုင်တယ်ထင်တယ်ဟဲ့ဟုတ်ကလားသူဒါမှမဟုတ်သူဓာတနိနာပါဟာတပါဓမ္မဒီပရမမဲ့ဟာမြင်ချင်းဖြင့်သူကပယ်ပြည့်ထားဒုက္ခကိုကိုယ်လည်းမြင်ပြီလေဟင်ဟိုတက္ကရာကနာကံ အဲရဟန္တာဖြစ်တဲ့ပုဂ္ဂိုလ်ကဒုက္ခသူလောက်မခံစားမှာမဟုတ်ပဲနဲ့ဟင်တော်ဟိုပုထုသင်္ကသာထွက်ရတဲ့ပုဂ္ဂိုလ်ပဲပုထုသင်္ကဒုက္ခတွေသူကိုယ်တိုင်ကြည့်ပြီးမြင်ပြီးတော့မှထွက်သွားလို့သူဓာတ်တဏိနာဘာတော့ဟင်ဟင်ဒီမက်ကမြင်ပြီးတော့ပယ်တယ်မဲ့လို့ဆိုလို့တပြားအတော့လားဓာတနာထောမြင်ရင်းသဘောတော့သူဆောင်းနေတဲ့ဟုတ်ကလားဗျာတို့မက်ကသစ္စာဆိုတာလေးလေဟင်လောကကလုံမြောက်တဲ့ဟာလေးဟုတ်ကလားအဲ့ဒီဟာကတော့သူဆောင်းနေတယ်တပြား ဟင်မေကာသစ္စာရဲ့အနေသဘောတည်းဟုတ်ကလားအဲ့တော့တို့ဒီပထမမဲ့ကြတဲ့ပုဂ္ဂိုလ်ဆိုရင်အပေလောကကလွတ်မြောက်ပြီထင်တယ်လွတ်မြောက်ပါဘူးဟင်တကယ်လို့ချစ်ချင်းမောင်းချင်းပယ်နိုင်တယ်ဆိုရင်ကာမလောကကလွတ်မြောက်ပြီထင်တယ်ဟင်မတိမှုအဝိဇ္ဇာနဲ့တကွာကြာနဲ့ကိလေသာတွေပယ်နိုင်ရင်ဟင်ရှိရှိသမျှဘဝကအကုန်လွတ်ပြီထင်တယ်ဟင်ဒါမို့သူ့ကိုမဲ့ခောမဲ့ကသစ္စာဆိုတာလောကုတ္တရမတော် လောကမှာလွန်မြောက်တာကိုပဲမှတ်ပါတဲ့ဟုတ်ကလားဗျာဟင်ဒါသစ္စာလေးပါးရဲ့ပြယုတ်ထင်တယ်ဟဲ့ဟင်အဲ့တော့တို့ဟိုဒီကနေ့မကသစ္စာထင်တယ်ဟဲ့ဟင်တို့ဒီလောကကထွက်မြုပ်ထွက်မြောက်လို့တဲ့ပုဂ္ဂိုလ်ကြတော့ဏိရောဓဆိုင်ခြင်းမကသစ္စာကံရမှာထင်တယ်ဒါရင်မကသစ္စာကယောဂီကံသစ္စာထင်တယ်ဟဲ့ဟင်ဟိုသမုဒိယသစ္စာကကြွားတဲ့ကံဒီမှာယောဂီကံအဲ့တော့ယောဂီတွေကတို့ ဟိုစကလေးကမကသစ္စာနဲ့စတာလားဘာနဲ့စတော့ဟိဝင်နေထွက်တယ်ဝင်နေထွက်တယ်ဒီလိုတင်တယ်အဲ့တော့တို့ဘာလုပ်နေကြတော့စိတ်ကိုစီလုံးခြင်းဟုတ်ကလားသီလသမာဓိပညာဟုတ်ကလားသီလကနေသမာဓိတရားမှာတင်တယ်ဟောတို့တာမန်ယူထားတဲ့ခု10ပါးတင်တယ်ဟိအာမဗန္တိကံသီလဒါအာမဗန္တိကံသီလတင်တယ်အဲ့ဒီအာမဗန္တိကံသီလကနေပြီး အိုးတို့မက်ကသစ္စာမက်ဖိုက်တဲ့အချိန်မှာအဓိပတိယထောသွားအဓိပကကိုရောက်အဲ့ခါကျသီလကိုတို့ကပိုင်တော့မယ်ဟုတ်ဒါမို့မက်ကသစ္စာတွေအဓိပတိယထောသွားလဲဟင်သီလကိုသူပိုင်သွားပြီထင်တယ်ဟုတ်ကလားအခုတို့ကသီလကတို့ကိုတောင်းနေတာထင်တယ်ကိုကြတော့သီလကကိုတို့ကပိုင်တော့တို့ကတောင်းနေတယ်ဟုတ်ကလားဒီဘဝကသေးသွားဟဲ့ဘယ်ဘဝရောက်ရောက်ဟိုတို့ လူဘဝရောက်တာနဲ့နတ်ဘဝရောက်တာနဲ့သူတတ်တော်ဘူးအမဘာနေခမိုးလိုတော်ဘူးအလိုလိုကိုတိလာကိုကဆိုရသွားပြီကိုဒါမို့အဓိပတိယထောလို့ခေါ်ဗျာအဲ့တော့တို့ဒီတိလာကစပြီးတော့တို့အခုတာမန်တိလာကတော့ကိုနဲ့နှုတ်တဲ့ထင်တယ်ကိုနဲ့နှုတ်နဲ့တာဝန်ယူသည်အဲ့တော့ကိုရဲ့နှုတ်ရဲ့စိတ်ရဲ့ရှိတယ်တဲ့ဟုတ်ကလားဟိလူသိုး၃ယောက်ရှိတယ်တဲ့၂ယောက်ကိုဖန်ချုပ်ပြီးတယောက်ဖန်လွယ်လွယ်လေးထင်တယ်ဒါမို့တိလာကနေတမာတိတက်ဖို့ရာအတွက် ဟောသီလအရင်ယူပါဗျာဟင်ဒါပြီးမေဃသစ္စာနဲ့ပွားတယ်ဟိဟိပွားတော်တို့ပဲတော့ဝင်တယ်ထွက်တယ်ဝင်တယ်ထွက်တယ်ဟုတ်လားဘေးပြန်ညာပြန်တယ်နဲ့ညာပြန်ဘေးပြန်လားဟိတဏှာကြီးကိုဘလောက်တော့ဟိအပြန်အမှန်ကြီးကို900 900ဒီလိုဆိုရင်တို့10ရက်ဆိုတော့ဟင်ဒါရင်တစ်လဆိုတော့ဟင်နှစ်လဆိုတော့ 9400 9400ဝါ9400လဲရမှ9400ဟာကြီးတယ်ဟေးဟေးဟေး9400ပွားတာတယ်ဟုတ်ကလားအဓမ္မကသစ္စာလေးတွေနဲ့ဟဲ့မက်ကင်နေမက်ကင်နေအဲ့ဒီတတိနောင်မမက်ကင်ချပါကုန်ပါဗျာဟုတ်ကလားဟဲ့ဘာဖြစ်လို့တော့တို့ဒီစိတ်ကလေးဟိုပြနေရင်ရှူရဆက်ရမယ်လီကလည်းပြမှာပေါ့ ဒီစိတ်စီးလုံးရင်ဖြူဝါချရတဲ့လေလည်းစီးလုံးမှာပေါ့ဟုတ်ကလားဒီစိတ်အေးရင်တို့ဒီဟိုဝင်ထွက်နေတဲ့လေလေးလည်းညံပက်ပြီးအေးမှာပေါ့ဒီစိတ်အရိုင်းကအရင်ဖြစ်ရင်ဒီလေလေးလည်းအရိုင်းကအရင်ဖြစ်မှာပေါ့ဟုတ်ကလားဗျာအဲ့တော့ဒီလေစီးလုံးလို့အားကောင်းပြီဆိုတော့မှလေနဲ့နှာခေါင်းနဲ့တိုက်ခိုက်တာရဲ့ ဖြစ်ပျက်ကိုယုံနှစ်ခုတီးအတိတစ်ချက်ပေါ်ထင်တယ်အဲ့ဒီမှာထိပိဒီလိုထင်တယ်ဟိထိပေါ်ဟိအကုန်ပါပြီလားထိပြီးတယ်မှာဟုတ်ကလားထင်ရင်တဲ့နေရာမှာခန္ဓာ၅ပါးသုံးပါတယ်ပြောပြီးသားဟုတ်ကလားဟိအဲ့တော့ခန္ဓာတွေရဲ့ဖြစ်ပင်ကိုသိချင်လို့ရှိရင်တို့မူကားနဲ့ပြောရင်တော့ကားတန်လို့ချင်းခေါက်တန်ခံရတယ်ဒီမှာလည်းလေပဲခံရလိမ့်မယ်ထင်တယ်ဟိအဲ့တော့လေပြီးလုံးမှတို့နှာခေါင်းနဲ့လေနဲ့တိုက်ခိုက်မှုထင်ရှားမှာပေါ့ဒီလိုနဲ့တို့ ဟိုဟင်တီလာကလည်းတမာရိတရားမှာထင်တယ်ဟဲ့အဲ့တော့တမာရိကြပြီးလုံးခဲ့ပြီဒါလည်းသူပြောပြီးပြီထင်တယ်ဟဲ့ဟင်ဟိုစိတ်တည်ကြည်ကြောင်းနမိတ်ရပြီးပြီအဲဒီလိုထင်တယ်ဟဲ့အဲ့တော့စိတ်တည်ကြည်ကြောင်းနမိတ်ရင်ပြီးဟုတ်ကလားဟဲ့ရင်တော့တမာရိကပညာတက်ချင်တယ်ထင်တယ်ဘယ်ဟာနဲ့တက်တော့ဒီတမာရိနမိတ်ပဲဘူတံဘူတတော်ပတ္တိထင်ရှားပါဖြစ်ပေါ်တာကိုထင်ရှားတဲ့ထင်ကြောင်းရှိပါဟင်ကိုနာပြီးဝါဘက်ကထင်ရှားထင်ရှားလေဘက်ကထင်ရှားထင်ရှား ကြိုက်တဲ့ဘက်ကထင်ရှားထင်ရှားတာကရှုပ်ပြလိုက်အတူတူပဲထင်ပြီဟုတ်ကလားလူနဲ့ဟိုအရေးနဲ့ရှိတယ်တဲ့လူကြီးလည်းအရေးပဲလို့နေတယ်မေးမနေနဲ့အရေးကြီးလိုက်လည်းလူပဲလို့နေတယ်မေးမနေနဲ့အရေးကြီးလူကြောင့်သိနိုင်လူကြီးအရေးကြောင့်သိနိုင်တယ်ဟုတ်ကလားဗျာအဲ့တော့တမာရင်းနမိတ်တွေ့တွေ့နှာခေါင်းတွေ့တွေ့တွေ့ကျင်တဲ့ဘက်ကိုဟင်ထင်ရှားတဲ့ရှုပါတယ်လို့ထင်တယ်အဲ့တော့တို့အများကတော့ပြင်လေနမိတ်ကတွေ့မှထင်တယ်ဟဲ့ဘောင်းတော်ဝင်လေထွက်တယ်ရှုတာဟုတ်ကွအဲ့တော့ရှုရင်းရှုရင်းနဲ့ဒါဆိုင်ရှုတာနဲ့ ဟင်အထီးနဲ့ပြီးပေါ်တာတင်တယ်ဒီထဲမှာအထီးနဲ့ပြီးရှိတယ်တင်တယ်အဲ့တော့ဒါဆိုင်ရှူရင်လည်းထီတာလေးကထီတာလေးတိတာလေးကတိတာလေးဒါပဲတင်တယ်မကသစ္စာပွားလားဟုတ်ကလားအဲ့တော့ဒီထီတာလေးကထီတာလေးတိတာလေးကတိတာလေးဒါတွေ့မှာပဲတင်တယ်ဒါကိုပဲပြန်ဆိုင်ရှူရင်ထီတာနဲ့တိတာလေးရဲ့အပြန်လန်းကြီးကူးပြုတ်ဝင်တွေ့နိုင်မလားအဲ့တော့ထီတာနဲ့တိတာလေးအပြန်လန်းကြီးကူးပြုတ်တာဆိုင်ရှူရင်တို့တို့ဒီမမြဲတဲ့သဘော ဟင်ပြက်နေတဲ့သဘောမပိုင်တဲ့သဘောလက္ခဏာတွေပေါ်နိုင်မလားအဲ့တော့အဲ့ဒီလက္ခဏာတွေပေါ်လို့ဒါကိုပဲစိုက်ကြည့်ရင်အဖြစ်နဲ့အပြက်ဒါနှစ်ခုရှိတာဒါပေါ်မှာပဲသင်တယ်အဲ့တော့အဖြစ်နဲ့အပြက်တွေ့ရင်လည်းဒါကိုပဲစိုက်ရှုရင်ဒီအဖြစ်ဆိုတာပြောကြမှာမရှိဘူးအပြက်ကြီးတယ်အပြက်ကအပြက်တန်းတွေ့နေမလားဟုတ်ကလားအပြက်ကြီးတဲ့တွေ့တဲ့ဒါကိုပဲစိုက်ရှုနေရင် အပြစ်ကောမမြင်နိုင်ဘူးလားအဲငင်းဝေးတဲ့နိဗ္ဗိဒတွေကောမဖြစ်နိုင်ဘူးလားဟုတ်ကလားဒီကဘဝကလွတ်မြောက်လို့တဲ့မုံစေတုတွေကောမဖြစ်နိုင်ဘူးလားအဲဖြစ်နိုင်လို့ဒါကိုပဲစိုက်ရှုရင်ဟုတ်ကလားဟင်သဘာဝလက္ခဏာဖြစ်တဲ့အနိစ္စချက်ဒုက္ခချက်အနတ္တချက်ဒီထဲမှာပြန်မပေါ်နိုင်ဘူးလားအဲပေါ်နေလေဒါကိုပဲစိုက်ရှုရင်ဟုတ်ကလားသူတို့ဒီဟောမမြဲတဲ့တတ်တော်ဟုတ်ကလားခုနအကျိုးနဲ့ဆံပြောရင်ဟင်ပြတ်နေတဲ့တတ်တော် ဟုတ်ပါဒီဂျိုးနဲ့ကန်းလာဟဲ့ပြီးတော့ကိုဘယ်လိုမှပြောလို့မရတဲ့ဒသိန်းနဲ့တူတဲ့တတ်တော်ထင်လေဟင်ဟိုလမ်းပေးပါတဲ့ဒသိန်းရံဖြစ်နေတာပွားပြီးတော့ဝင်ချင်လို့ရဟလားအဲယုံကြည်ဖောက်ပြန်အောင်နင်းမဖောက်ပြန်နဲ့တော့ရမရပါဘူးဒသိန်းနဲ့ပါထူတော့တို့ယုံကြည်လေဒသိန်းနဲ့တူတဲ့ဟာကြီးအဲ့ဒါဘာမှကိုမပိုင်တာဆိုပြီးတော့ဟောသင်္ခါရကိုဥပိ္ပခါရှုနိုင်နိုင်တာသင်္ခါရုပ္ပခါဆိုပေါ်လာတာမဟုတ်လား အဲဒုက္ခကတက်တဲ့ပုဂ္ဂိုလ်ကနင့်ဟာနေနေငါဟာငါနေဟုတ်ကလားဒါစိုက်ရှူရင်းနဲ့ထင်တယ်အဲ့တော့နင့်ဟာနေနေငါဟာငါနေနဲ့အဲဒီကြရင်တော့ဟိုတို့ဟိုဘက်တွေနဲ့ဟိုခုနပြောတဲ့ငါလည်းရှိအောင်ထင်တယ်ဟဲ့အဲအကျိုးနဲ့ကံလေးကိုအာကိုသေးလားဟဲ့အာမကိုတဲ့ပုဂ္ဂိုလ်ကအရိုင်းကရင်ဖြစ်မလားဘူးလားရင်လာတဲ့အတွက်ရှုွက်သေးကခုနသင်္ခါရဥပိ္ပခာပြုတ်ထားတဲ့အကျိုးနဲ့ကံလေးရဟောဟိအာမဲ့လေးထင်တယ် ဟင်နုနုလေးထင်တယ်ဟင်ကြမ်းမေးလားအာကိုရှိသေးလားဟင်ဒါပဲတွေ့မှာပေါ့ဟုတ်ကလားဒါတွေ့နေဒါကိုပဲစိုက်ရှုရင်သူ့မှာဟုတ်သင်္ခါရမလိုချင်တော့လို့ဥပိ္ပခာပြုတ်ထားတာဥပါဒံဝင်နိုင်သေးလားဟင်ဟင်ကောင်းတာမကောင်းတာဟာတကယ်မဟုတ်ဘူးသဘောပဲဆိုပြီးတော့ဥပိ္ပခာရှုထားတာဒီနေရာအချစ်နဲ့အမုံဝင်မလားဝင်ပါဘူးဘိုင်းဆွဲဦးမလား မစွဲရင်ညီအောင်မလားဟိမညှိလွတ်တာပဲဒါပုံပြီးပဲဘယ်ဖေးရထံသွားရှုရှုဘယ်နည်းနဲ့ရှုရှုဒါမို့ဒါဓမ္မဒါသတုတ်ရလို့ဟောကြပြီဒါဗျာဟင်ဒါဖះကိုလည်းပေါ်သွားခဲ့တာပါသဘောပေါက်ပလားဟိအဲမက်ကသစ္စာနဲ့ဒီလိုပွားသွားရမယ်ဟုတ်ကလားဗျာအဲပွားသွားတော့ခုနကလိုဆွဲမှဆွဲတော့ပဲကွမဆွဲညှိအောင်မလားဟိအဲမညှိလွတ်တာပေါ့ဗျာ တတ်တော်တော်လေးပဲဟုတ်ဟင်ဘာခဲရင်းနာမှာလဲဟင်လွယ်ထားဗျာဟင်ဟင်လွယ်တယ်မဟုတ်ဘူးလားလွယ်ပါတယ်ဗျာဟင်ဟာဘယ်လိုမိတ်လဲကြီးလွယ်တယ်မဟုတ်ဘူးလားဘာတယ်ဟိုဘယ်ဆရာထံရောက်ရောက်ဘယ်နည်းနဲ့ရှုရှုဟုတ်ကလားလောကကလွတ်မြောက်လူသူတိုင်းဒီမက်ကသစ္စာမက်ချင်ဘူးပဲအာကိုရမယ်ဟုတ်ကလားဗျာအဲ့တော့ရတဲ့ချိန်လေး တို့သူတို့ပတာစာရီတော့ကြားဘူးလားကြားပါပါဟင်သူတို့ဟောတာသာထုတ်တီလည်းကြားဘူးလားဗျာဟင်အဲတစ်ဖက်ကသူကမိပနှစ်ပါးနဲ့မောင်လေးထင်လေဒါရှိဟင်သူရဆိုတော့၄ယောက်နေမှာပေါ့အဲ့တော့သူ့အိမ်မှာမိဘမရှိတဲ့တကောင်ကျွဲ့တို့တော်နဲ့ပြောရင်တော့လူငှားပေါ့ဟဲ့ဟင်တကောင်ကျွဲ့လူငှားဆိုတော့အင်း အမေအိမ်ဖေးအိမ်ပြမို့ရှိသေးလားဟိလူရည်လဲဒီမှာပဲမိုးလဲဒီမှာပဲဆောင်းလဲဒီမှာပဲဟုတ်လားဒီနေ့တစ်နှစ်လုံးလဲဒီမှာပဲနောက်နှစ်လဲဒီမှာပဲဟိုးနောက်နှစ်လဲဒီမှာပဲဒီဒီမှာဆိုဒီမှာပဲဟုတ်ကလားဟိဘာလို့တော့တကောင်ကျွဲကို အာကိုးစရာမှမရှိတာဟုတ်ကလားဗျာအဲ့တော့သူ့အဖေတွေအမေတွေမရှိတော့မာနာကောဟိဟိနောက်ခံအာကိုးမရှိမာနာမရှိဘူး ဟုတ်ကလားတတိကြီးမာနတက်တယ်ဆိုတာတတိကြီးတော့လူပါပဲနောက်ကဟိုရွှေရှိထားလို့ဟုတ်ကလားငွေတွေရှိထားလို့ကြောတော့နောက်ခံရှိမှမာနတက်လို့ရတာအဲကြောတော့နောက်ခံမရှိမာနတက်ဟုတ်ကလားအဲ့တော့ဟိုတို့ပဒါသာရီဖြစ်မဲ့ပုဂ္ဂိုလ်ကလည်းအပြုတ်ပြမယ်ဟုတ်ကလားဟိုကလည်းသူတို့အိမ်မှာဒါတိကအဲတွေ့နေကြမြင်နေကြဟုတ်ကလားဟိုအဖေကငေါ့လဲဘယ်တော့ပြန်ပြောရဲလားဟဲ့လူငါးပြတစ်ကောင်ကျွဲဟင်ဟင်အမေကငေါ့တော့ဟိ အဲသူမောင်မရငေါက်တော့ဟိသူကငေါက်တော့ဟိအဲဒါမြင်မှာကြာဟိုတွေ့ပါများလာတော့ဟောကရုဏာတယ်ဟိဒါနဲ့ပဲချစ်သိမ့်မယ်နဲ့ဟုတ်ကလားအဲ့တော့ကျွန်းကိုတွားချစ်တယ်ဆိုတဲ့ဟာဘယ်နဲ့တော့ဟိအထက်တန်းကြာသွားလားအောက်တန်းကြာသွားဘာဖြစ်လို့တို့ဟုတ်ကလားဟင်ဘယ်နဲ့တော့ဟိ အဲ့တော့သူတကယ်ချစ်စိတ်ဝင်လာတော့ပတာသားတွေဒီကြုံမှန်းတော့သိသေးလားမသိပါဘူးဟုတ်ကဲ့တဏဖန်းတော့ကမ်းတယ်ထင်တယ်ကမ်းပါဗျာကမ်းပြီသူ့အိမ်မွေးနေတဲ့ကျော်တို့တော့သူကြုံမှန်းသိဘူးဟင်ဟင်တဏဖန်းတော့ကမ်းတယ်လေဒါနဲ့တို့ဟိုအတူဆုံးပြောရင်တော့ဟိုသူ့ကျွန်းဒါတာကသူ့ကိုခိုးသွားတာမဟုတ်ဘူးပတာသားတွေကကျွန်းကိုခိုးပြေးတာဗျာဟင်ပစ္စည်းကြီး လေတထေးသမီးကသူ့အိမ်နေတဲ့လူငှားကိုခိုးသွားဟုတ်ကလားအဲ့တော့အဖေတွေအမေတွေလိုက်ပြီးတော့တကင်းဟိုထောက်ပြီးတော့ခေါ်มาသို့လို့မတိလောက်တဲ့နေရာထိအောင်ပြေးပြီးတော့အဲ့ဒီမှာပေါက်နေဟုတ်ကလားဗျာဒါလည်းတို့သိပြီးသားပါခင်ဗျားတို့ဗတ်တို့သိကြည့်ပြီးသားပြောနေကြလို့တော့ဟုတ်ကလားဒါနဲ့တို့ဟိုဟိုဆင်းဆင်းရဲရဲနဲ့ကျွန်းနဲ့ပေါင်းရင်တော့တတိဖြစ်နိုင်တော့ဘူးတယ်မဖြစ်နိုင်ပါဘူးဗျာဘာဖြစ်လို့တော့ ဟင်ဟာကျွန်းနဲ့ပေါင်းတာတစ်ထည့်ဘာလို့မဖြစ်ရမှာတော့ဟုတ်ကလားဟင်သူအရင်တော့ကကျွန်းနဲ့ပေါင်းရင်ဆင်းရဲမယ်လို့ तू မမြင်ဘူးလားဟင်သူအိမ်ကလူငါပိုက်ဆံဘလောက်ချမ်းလာတယ် तू မသိဘူးလားဟာကွာအယူမပွားဆင်းဆင်းရဲရဲနဲ့ဟင်အဲ့တော့တို့သူတို့ကကလားထုံးဆောင်ကတော့ကလေးမွေးလို့ရှိရင်အမေ့ မျက်စိအောင်မှမိုးရမိဘမျက်စိအောင်မှမိုးရတယ်အဲ့တော့ဟိုအမေအိမ်ကိုပြန်ရတော့ထုံးဆောင်ရှိအဲ့တော့ဟိုကပြန်ခြင်းတယ်ဟိုကလည်းလိုက်ပို့ရဲပါမလားဟဲ့ကျွန်ဟိုရအစင်ကြီးမှမတူတာအဲ့ပို့ရဲအဲ့တော့ဟိုသူလင်မရှိတဲ့အချိန်တော့လမ်းမှာပဲမွေးဒီလိုထင်တယ်လင်ကလိုက်လာတွေ့ကြောက်ခေါ်တော့ဟုတ်လားနောက်တစ်ခါကိုဆောင်တော့လည်းဒီတိုင်းပဲထင်တယ်ဟုတ်ဟုတ်ကလားအဲဟိုလင်ကလည်းလိုက်ပို့နေပို့ရဘူးဟုတ်ကလားအဲ ဘာတော့တထေသမီးယူသွားပြီဒီမှာဟိုဟိုတထေနဲ့မတူသည့်တိုင်အောင်တက်တောင့်တက်တာတွေတော့ထားလို့ရတာထားတင်တာပဲခုဒီတော့မှထားနိုင်တဲ့ခွင့်မှမရှိပဲအဲ့တော့ဘယ်လိုလုပ်လိုက်ပို့နိုင်မှာလဲတော့ဟုတ်ကလားဗျအဲဒါနဲ့ပို့ရဘူးဗျအဲ့တော့သွားဗျဟုတ်ကလားအဲနောက်တရေမေးပြီးရောက်ကလင်္ကာလိုက်ဗျဟုတ်ကလားအဲ့တော့ညာကြီးမိုးကလည်းရွာဗျဟုတ်ကလားအဲမိုးကလည်းရွာဟင်ကိုကလည်းမီးလို့ဖွာတော့ဟင်အဲ့ဒီမှာတော့ထင်းလိုက်ရှာ အဲ့တော့တို့ဈေးကြုံကနေပြီးတော့ဘာလို့ငွေရမ်းနေပေါက်သေးထင်းနေသေးဟင်တို့ဒီဟိုပတာသာရိတိကိုပြန်မလာနဲ့ဟင်အဲ့ဒီမှာထည့်ဆဲနေမိဖွားဟုတ်ကလားမိုးတရားလည်းရွာလိုက်ထားလေတွေလည်းတက်လိုက်ထားဟိဟင်အဲ့တော့မိဖွားပြီးသားဆိုတော်တော်လေးကိုချမ်းသာဟင်ပါဖြစ်လို့တော့ခြေမီးလည်းမတော့ဘူးဟင် တော်တော်လေးချမ်းသာလိမ့်မယ်ချမ်းသာပါဘူးဗျာခင်ဗျားဖွားဘူးလို့လားမဟုတ်ကဟုတ်ကနေရတကပြီးချက်ဘိုးရွာနေပြီးလောက်လင်တိုက်နေသူဒုက္ခရောက်တာမမြင်ဘူးသားလေးနှစ်ယောက်မိုးဆူမှာဆိုတဲ့တညာလုံးလေးဘက်ထောက်ကြီးနေပဲတော်တော်ကိုချမ်းသာခဏနေဘူးလို့ဒီလေးသားနီတာရဲလေးရယ်ဟိုအခါလဲချော်လေးရယ်ဒါလေးရင်ဝင်အောက်ထားလို့သူ့သားနှစ်ယောက်မိုးဆူမှာဆိုလို့ ဟင်ဟင်သူကတော့မဆိုတော့ဘူးဗောအပေါ်ကလေးပဲထောက်ကြည့်ဟင်ဟင်ဟင်ဟုတ်ကလားဟိဒုက္ခတွေဒုက္ခတွေအဲလင်းလို့သူ့လင်လိုက်ရှာတော့ဟိုမှာအစိတ်တက်ပြီးပေးနေပြီထင်တယ်အဲ့တော့အာဘူးရှိသေးလားမရှိပါဘူးဗျာခလုတ်တိအမိတာဟင်ဟိုမမအာဘူးမရှိတော့ဘဲဒါသားလေးနှစ်ယောက်နဲ့ဟိုကြွားပြားမှထင်တယ်ဟိအဲ့တော့ဟိုကရေကလည်းအစီတန်းနေပြီဟုတ်ကလား ဒီကလေးနှစ်ယောက်နဲ့ကူးနိုင်ဖို့ဆိုတာသူအားရောရှိသေးလို့လားမရှိဘူးဟင်အဲ့တော့ဟိုနိတာရဲလေးကိုဒီဘက်ကန်းထားတယ်ဟုတ်ကလားဟိုခါလေကျော်လေးကိုဘာလို့ပြီးဟိုဘက်ကန်းထားတယ်သွားဖို့ပို့ပြီးမြင့်ချင်မှလည်းရက်အဲ့လိုပြောအဲ့တော့ဟိုကသွန်ကလျှောက်လှည့်ရင်းနဲ့ဟိုနိတာရဲလေးကိုသားပြစ်ချင်လို့ဝင်ထိုးအဲ့တော့ဟိုပတာကမြစ်လေကောင်ကလည်းဟဲ့သားဟဲ့သားနဲ့ခေါ်ဒီဘက်ကကလေးလေးပါသွားလို့ဟဲ့သားဟဲ့သားသွားဟိုဘက်ကကလေးလေးကသူ့ခေါ်တယ်မှလို့ဆင်ချလာပါသွား ဟင်ဟင်ရေလေကောင်းမှတန်းတယောက်ကိုရေစီးတဲ့ပါတော့ဟင်ဟင်နောက်ပြန်မယ်ဆိုတော့သူ့လင်ကရှိသေးလို့လားမရှိပါဘူးဒီကြုံနာမှာသိဟင်ဒါနဲ့ဟိုရွာပဲတော့လမ်းကြတော့လူကြုံတွေ့အဖေတို့အမေတို့ရှိလားမေးတော့ဟိုရွာကလူကြုံကကြည့်တော့တယ်ပတာသာရီမန်းသိတော့ဘူးလေတတိသမီးမှမဟုတ်တာဆင်းရဲသားမရဘူးတတိသမီးကဆင်းရဲသားမရဘူးအဖေသားမရဗျ သူတို့တွေ့ဘူးတာကဟိုတတိသမီးတို့ကတွေ့ဘူးတာဗျဟုတ်ကလားဟင်တွားကြည့်တော့ဟင်ဟိုမျက်နှာသေးချာကြည့်မနင်ပတာစာရီလာမေးတာဟုတ်တယ်မိုက်လိုက်တဲ့ကောင်မလေးရဲ့နင်မိဘနဲ့မောင်များပြစ်ထားခဲ့ဟောဒီကနေ့ညပဲဗျာဟိုလေကြီးမိုးကြီးကြောင့်အိမ်ပြိုလို့ဟောနင့်အဖေရောနင့်အမေရောနင့်မောင်ရောပေးပြီးဟိုလှမ်းကြည့်လိုက်မိကိုတွေအဲ့ဒါနင့်အဖေနင့်အမေမိရှို့နေတဲ့မိကိုတွေဆိုတော့ တော်တော်ဝန်တာမှာနော်ဟင်ဘာဖြစ်လို့ဟုတ်ကလားမပြောင်းဒုက္ခတွေပြောင်းသွားတယ်ဟုတ်တာအံသွားဟင်ဝိုးလို့ရပါဦးမလားဟဲ့ဟင်ဟင်ဝိုးလို့ရတော့ဘူးဝိုးလို့တော့ရတယ်မျက်ရည်ထုံမလားဟင်ဥပါယတာတိရောက်နေပြီဟင်ဟင်ငိုလို့ရတော့ဘူးတခါတည်းဟိုဘက်ကလည်း သုံးလောင်းပြိုင်တယ်လေဒီဘက်ကကောသုံးလောင်းပြိုင်ဟိုဘက်ကသုံးလောင်းပြိုင်ဒီကသုံးလောင်းပြိုင်ဆိုတော့ဘယ်နဲ့တော့တတိထိန်းလို့ရပါဦးမလားဟင်အနှင်းမရှိတဲ့တစ်ပင်ဟာလေတိုက်ရင်ရိုက်လဲမှာပဲဟုတ်ကလားဟိတောင်လေတိုက်တော့ဟောအမြောက်လေတိုက်တော့ဟောဟုတ်ကလားဘယ်ကတိုက်တိုက်ရင်းတယ်လို့ဝန်တာရောခံနိုင်မလားဟိ ဝန်တာတော့ငါတို့ဒီဂရိတရားရင်းရဲ့ရင်ဝန်နေတော့ဟောဟုတ်ကလားဟင်အဲ့တော့ဒီလောက်ထိရင်းနေရင်လည်းဆိုတာပဲနဲ့တော့အပင်ကြီးလို့လားမကြီးလို့လားကြီးလို့ပါအနှစ်ပါလို့လားမပါလို့လားပါပါအေးဟင်တမာရီမရှိတဲ့စိတ်အနှစ်မတည်သေးတဲ့ပုံကိုယ်တွေကဒီလိုပဲဖြစ်မှာပဲတထုံးတာပဲဟုတ်ကလားဟင်အဲ့တော့ငိုလို့ရတော့ဘူး လုံကြီးဝဲရမှမသိတော့ဘူးအင်ကြီးဝဲရမှမသိတော့ဘူးဟင်အဝတ်ရှင်မှန်းကိုမသိတော့ဟုတ်ကလားဘာဖြစ်လို့တော့နောက်၃ခုနဲ့ရှေ့၃ခုကဆွဲအားကြီးတဲ့အတွက်သူ့ကိုသူ့ကိုမသိတော့တာဗျာဟုတ်ကလားဟင်ဟင်အဲ့တော့ဘယ်လိုတော့ယူသွားတယ်ဘာလို့ယူတာဟင်ဟုတ်ကလားဟင်ဟင်ယူသွားဟင်အဲ့တော့ဗမာတွေ့လိုက်တွေ့တယ်သူ့မှာ အဲမိဘနှစ်ပါးနဲ့မောင်းလည်းမရှိတော့ဘူးအဲလေးနဲ့သားနဲ့ရောလည်းမရှိတော့ဘူးပြောပြောပြီးအဲ့ဒါညီတဲ့ကိုလှိတ်လူပြီးငူတဲ့အကျင့်ရှိလို့ပတာသာတွေဆိုနာမည်ပွဲရတာဟုတ်ကလားဟင်အဲ့တော့တို့အဲ့ဒီဘက်ကကြည့်လိုက်လို့ရှိရင်ဘာလို့သမုဒိယနဲ့ဒုက္ခဖြစ်လဲဟင်အဲ့တော့ပတာသာတွေယူတာဘာကြောင့်လို့ဟိဒုက္ခကြောင့်ယူတာမဟုတ်ဘူးလားဘသူကြောင့်လို့ဟိလက်သက်ဘသူတော့ ဟုတ်ကလားအဲ့တော့ပတာသာရီဘာလို့ယူလို့ဆိုယူလောက်အောင်ချစ်ခဲ့လို့ယူတာဟုတ်ကလားဒါယူလောက်အောင်ချစ်ခဲ့လို့ယူတာထင်တယ်ဟဲ့ဟင်အယူအမှုချစ်ခဲ့လို့ယူတာဟုတ်ကလားဗျာဒါရင်ပတာသာရီရဲ့အဲ့ဒီပဲဘဝမှာသစ္စာနှစ်ပါးရှိသလားမရှိဘူးလားဟင်သမုဒရာနဲ့ဒုက္ခဟုတ်ကလားအဲ့ဒီချိန်မှာသစ္စာလေးပါးရှိတော်လည်းပဲဟိုသစ္စာနှစ်ပါးကို300ခေါ်မှသိလားသိဘူးလားသိဘူးလားသိဘူးလားညီတော်ကရှင်မကောသူသိလား အဲနိရောဓကိုဆိုင်နိုင်တယ်မက္ကရှင်မင်းကသူသိလားသူသိတာတော့ဟိုဘက်ကသမုဒယနဲ့ဒုက္ခပဲတယ်ဟင်အဲ့တော့ဟိုတို့သမုဒယကလည်းသူ့လင်ချစ်တာလေးကဘယ်လောက်ကြာတော့သူခံရတဲ့ဒုက္ခနဲ့သူ့လင်ချစ်ရတာလေးဟုတ်ကလားအဲသူ့သားနှစ်ယောက်ချစ်ရတာလေးနဲ့သူ့သားနှစ်ယောက်ကပေးထားတဲ့ဒုက္ခဟင်ဟင်သမုဒယနဲ့ဒုက္ခဘယ်ကများတော့ဟုတ်ကလားဗျာ တို့ပြောလို့နေမှာပါဒုက္ခကနေ၍သမုဒယကများပြီဟင်သမုဒယ30ပါးမှဒုက္ခတမသားလောက်ပဲဖြစ်နိုင်သည်ဟင်ဒါတောင်လင်မယားရင်းရံဖြစ်တဲ့အချိန်မှာဒုက္ခတမသားတောင်လင်မယားရင်းရံမဖြစ်တမသားကိုမရှိမှချက်ဟုတ်ဟုတ်ဟင်အမောကြီးနေပြပြရတဲ့ဒုက္ခအဲ့ဒီမှာစာကြည့်တယ် ဒါပဒါစာတွေဖြစ်တယ်လို့တို့ရွာတွေလည်းဖြစ်ခဲ့ကြတာပဲဟုတ်ကလားဟိအဲ့တော့ဟူသာဝတိဒီဖရာတရားဟောနာတွေ့တော့အဲ့ဒီမှာတို့ဟောမပါပါပါနဲ့ဝင်ကြည့်တာခင်ဗျအဝင်ကြည့်တာပဲဟင်ဘောင်းဆိုအလွန်ပူနေတဲ့ပူပြင်းနေတဲ့အချိန်မှာစမ်းရည်တွေ့ရင်အငမ်းမရဖြစ်တယ်လို့နေမှာပေါ့ဟင်အဲ့တော့ဖရာရှင်စီရောက်တော့ဟင်ဖရာကတခွန်းနာသူပြောလိုက်တယ်သူအဲ့ချိန်မှာငိုးနေဟုတ်ကလားရှိုက်ကြည့်တယ် တို့တော့မျက်ရည်တော့ထွက်တော့ဘူးဟုတ်ကလားဥပယတာကွာဟင်စိုက်လိုက်နေတော့တာရှိတော့တယ်မျက်ရည်ခမ်းလောက်တဲ့ထိပူးနေပြီဟုတ်ကလားဗျာဟင်အဲ့တော့ဟိုဖះကသူ့တခုံးပြောတာနမဗတာပါရီတဲ့သင်ငိုခဲ့တဲ့မျက်ရည်တွေကသမုဒ္ဒါလေးတွေမကတော့ဘူးတဲ့ဒါလေးပြောဟင်ဘာဆန်းလို့ဆန်းပါဗျာမဆန်းဟိုဒါလောက်နေဗတာပါရီကဒါလောက် ကာကြီးပြောရင်ကာကြီးနောက်ကဒိတ်ဖေတွေကသွားမြင်တယ်သူကညာရှင်ကိုတို့လိုကာနာမှမဟုတ်တာသူကညာနာနဲ့ထောင်တာကိုဟင်ငွေကလေးကဝန်တာတော့လည်းငိုခဲ့ရဝန်နေတော့လည်းငိုခဲ့ရကိုယ်ကိစ္စကြောင့်ငိုခဲ့ရဒီကနေပြီးအသက်ထက်ဆုံးဟုတ်ပါဝန်တာလုံးငိုခဲ့ရတာဝန်နေလုံးငိုခဲ့ရတာကိုယ်ကြောင့်ငိုခဲ့ရတာသူ့ကြောင့်ငိုခဲ့ရတာဒါဒီကိုစုထားတော့စုမိမယ်ဆိုဘယ်လောက်ရှိမလဲဟင် ဒါရီဒါဆိုတဘဝရှိသေးသည်အဲ့ဒါဘဝများစွာဟုတ်ကလားတိရိစ္ဆာန်ဘဝရောက်တော့အငုလွတ်သလားဟုတ်ကလားဘယ်ဘဝများအငုလွတ်ခဲ့သလဲအဲ့ဒါဒီအကုန်သုမိပေါင်းမရင်သမုဒ္ဒရာ၄ခြင်းကငဲတောင်ငဲပြီလို့ညာတော့ဒီထိုးမြင်လားဟင်ညာကြီးရှင်ထင်တယ်ဟဲ့အယူအယူပတာသာရီအယူတို့လိုအကောင်းကတော့ပြောမလို့ပြောမလို့ကွာအယူမှုဟင် အယူညာမို့ဒီလောက်မြင်လားဟင်ဟုတ်ရာအဲအဲ့ဒီမှာတဲ့သူတိတ်သွားပြီဆိုမှစကားတခွန်းနဲ့ပြောတာနှစ်ခွန်းပြောဘူးဟုတ်ကလားနှမားတဲ့ကိုတရားမဲ့အချိန်ကြလို့ရှိရင်ဘယ်မိဘဘယ်မောင်ဘွားဟင်ဘယ်လင်ဘယ်သားကိုမှအားကိုးလို့မရဘူးတဲ့ကိုကြမန်ရင်ကကိုသွားရမယ်ဘာဆန်းလဲဆန်းပါ ဟာအဲ့ဒီမှာရင်သူတောတာပန်ဒီသွားတယ်ဟုတ်ကလားဟင်ဟုတ်ကလားဟင်ကိုကလွဲလို့အာကိုစရာရှိသလားမရှိပါဘူးကိုကတော့ကိုကြည့်တယ်လားမက်ခင်နဲ့မှာလားမက်ခင်နဲ့ပြောတာဟုတ်ကလားကိုကိုအာကိုရတယ်ဆိုတော့ကိုကြည့်တယ်အာကိုလို့ရတာမဟုတ်ဟော မက်ခင်နဲ့မှာလားဟင်အဲ့ဒီကနေပြီးသူဟင်တို့လဲမုံဖေတုကမြတာညာဖြစ်ပြီခနေသူလဲ ဘဝလွတ်မြောက်လို့တော့သာသနာ့ဘောင်ဝင်တယ်နော်ဟင်ဝင်ပြီးအာထုတ်ပြအာထုတ်တော့တို့ဆုံးကံပြန်ခွဲဟင်ဟိုခြီသေးရီဖေးတာလေတို့ဟိုအင်းပြင်ခေါ်တာပေါ့လေရှစ်ခေကတော့တေသားအပဟိုကပကာသားကြီးမှာအဲ့ဒီဘောကိုတင်မလွဲထိုင်းဘုရားကကြီးခတ်တော့ခတ်ချင်နေတယ်ဟဲ့ခတ်တယ်ထင်တယ်ဟဲ့ဒါပြီးယူခြင်းနဲ့ယူတယ်ဒါပြီးနှဲ့ခြင်းနဲ့နှဲ့တယ်ဟောဒီ ဟိုခြေတော့ပေါ်ကိုသွန်းလောင်းပေးရမှာကိုခြေဖေးမှာခြေဖေးမှာအဲ့တော့ဟိုဘက်ကဟိုယူဂျေဗီလေးခိုင်းတဲ့အတိုင်းယုတ်ကြီးလောက်ရတယ်ထင်ဟုတ်ပါပါဟင်အဲယုတ်ကြီးလောက်တဲ့အတိုင်းဟိုလောက်တဲ့ယုတ်ကြီးကဟောပကတိအတိုင်းလားဖောက်ပြန်ရတာလားဖောက်ပြန်ရတာကိစ္စတစ်ခုဖြစ်တယ်ဆိုတော့မဖောက်ပြန်ပဲကိစ္စတစ်ခုလှုပ်ရှားလို့မရဘူးဟင်အဲ့တော့ဟိုဟိုအိုးတွေကရေခွက်ထဲရောက်သွား အိုးတဲ့တုန်းကတော့ကြီးတယ်နဲ့ခွဲထဲကြတော့ဘယ်လောက်ရှိတော့ဟဲ့ဟင်ဒီဟာနေဟိုဖမိုးပေါ်လောင်းလိုက်တော့ရှိသေးလားဟဲ့မြေကြီးရဲ့ရောက်သွားတော့ဟုတ်ကလားဟဲ့ဟင်ကြည်တော်ဒါလေးကြည်ရင်ကြည်ရင်နဲ့အရာတမဲ့တည်သွားတယ်မှန်ပါဗျာဟင် မေကာပစ္စာကဏိရောဓကိုသွားတယ်တင်ဟဲ့မှန်ပါဗျာဟင်ပတာသာရီသုံးသွားတာမှန်ပါဗျာဟုတ်ကလားဟောမေကာပစ္စာဗျာဏိရောဓဟင် တို့ဟာတွေတော့ကြည်ဖေးဘူးပါဘူးဟင်ဖေးဘူးလားဘယ်နဲ့ဟိုမှာသူမိသိသိထားတော့တာအိုကြီးနဲ့ခွက်ကြီးနဲ့ဖြစ်နေဟုတ်ကလားကုံတတ်တဲ့မျိုးကုံတတ်တယ်ဒါကြည့်တာလေးနော်ဟောအရာတမဲ့တည်သွားဟင်ဟုတ်ကလားအဲ့တော့သူတို့ကတော့ဟင်နှုတဲ့ပုဂ္ဂိုလ်တွေမို့တို့ယောဂီတွေကတော့ရင့်မာတွေရင့်မာကြီးတွေဗျာဟုတ်တယ် ဟာပေးတိုင်းနေကြတာပေါ့ဟဲ့ပါလို့မှာတော့ဒီဘက်ကဒုဘက်ကသဘောဦးစီးတာဟိုဘက်ကဟိုငင်းဒီကုန်းအခုရဲပြောတာမဟုတ်ဘူးတော့ကြားပါအောင်မယ်အရင်ရဲအရင်ရဲအရင်ရဲဒုငင်းငင်းကရဲဟုတ်ကလားဗျာအင်းဟိုဒီဘက်ကတို့ကြည်သာရှိတာမလို့ဟိုသွားဝယ်ရတော့တကောင်အဲ့တော့ကလက်ကြပြရဟင်အဲ့တော့ဟိုကြည်သာပေးဟိုဟာလုံးမယ်ဟာဒီတိုင်းတော့ပေးလို့မရဘူးဟုတ်ကလားဆက်စင်းကြမှာဟုတ် အဲ့တော့သူတို့ဆိုအချိန်ပြီးဟိုတို့တိုက်ပွဲတစ်ခုဖန်အောင်ပေါ့အဲ့တော့ဟိုထန်းတပင်မှာလမ်းချုပ်ဟိုဘက်ကလည်းရဲရတက်လာပေါ့တရားတို့တပုံကလည်းတက်တော့ဝါနာကြတော့ထန်းတွင်ဝါနာကြတော့သူကလည်းဟိုထောင်ပြီးဟိုကလည်းထောင်ပြီးသူတစ်ချက်ပြကိုတစ်ချက်ပြဒါပြီးတရားလည်းပြန်မလာသူကလည်းပြန်သွားဟုတ်ဟိုကြတော့ယုံဟိုအထက်ကိုစင်ခါသာတင်နေဟိုသူတို့ရဲဘာတော့ဒုသရိုက်နေနေဟိုအထက်ကိုတက်သွားတယ်ထန်းတပင်တော့လည်းရောက်ရော တွေ့ရော ဟုတ်ကလားရန်သူနဲ့အားချင်းမမျှတာကိုရိုးရိုးခြုံခြုံဟုတ်ဟုတ်ဘာဟိုဟာပြောတာဘာလို့ခလားအားချင်းမမျှတာကိုရိုးရိုးခြုံခြုံဟုတ်ဗျာခုခံလိုက်တာရန်သူဟာမရှုမလားနဲ့ဒသင်ကလေးထွက်ပြီးဟုတ်ဗျာဟင်ကျွန်တော်တို့ဖွဲ့ရတော့တယောက်မှကြဆုံးမရှိဟုတ်ကလားကုံသွားတော့ကြည်သာများမှာဟုတ်ကျွန်တော်ဒီလိုရောက် ဟုတ်ဟွာနာမည်တတ်မှတ်ထားတယ်ကြောထောင်ကြည့်ပြီးတိုက်ပွဲဟုတ်ပြစ်တာလားကြောထောင်ကြည့်ပြီးလားဟင်တို့နဲ့တော့မဆိုင်ပါဘူးခအေးတာနေဟုတ်တယ်မယ်တို့ငယ်ငယ်ကကြားခဲ့ဘူးတဲ့တိုက်ပွဲလေးကိုပြောတာဟင်အခုမက်ကသစ္စာဟောဟုတ်ကလားဗျာဟင်တော်ရီကြောထောင်ပြပြင်းနဲ့ပြီးသွားအောင်မယ် ကဲနာကြပါဘုရား